သစ္စာလေးပါးတရားတော်ဖရာရှင်ကိုယ်တော်မြတ်ကြီးကယောက်နေနံဖြစ်နေတယ်ဆိုတာဆင်းရဲတယ်လို့ဖရာကဟောတယ်ယခုတ်တကဒုက္ခတော်ရောက်တွင်မြန်မြန်ဖြစ်နေတယ် စိန်တွေရွှေတွေမြမြရတယ်လူဖြစ်တယ်နတ်ဖြစ်တယ်ပြမဖြစ်တယ်ဓမ္မချမ်းသာလို့ထင်နေတယ်ဆိုတော့ဖရာအမြင်နဲ့အမြန်အထင်တခြားဖြစ်နေကြပြီယောဂီတို့ဒါကြောင့်သေးသေးချာချာမှတ်ကြပြီတော့ တရားသဘောသဘောတရားပါပဲတရားဖြစ်မှတရားမြင်မှတရားရမှချမ်းသာစေရတယ်ချမ်းသာစေဖြစ်တယ်သိတ္တတမင်းသာသည်ဖျားဖြစ်တော်မူ၏ပါကြောင့်ဖြစ်တာလဲဆိုရင်တရားနဲ့ပေါင်းလို့ပါတယ်တရားဖြစ်လို့ပါပဲ ပြင်စဝေကိယဟံငါဥဖြစ်သောကုဏ္ဏညဝပပတိယမဟာနာအတ္တစီတုမှစယူယနေ့ထိတ်အောင်အသိသိသောသာသနာဝန်ထံရှင်ယဟန်ရေလုံးဖြစ်ပေါ်ပြည်လာကြတဲ့ပုဂ္ဂိုလ်တွေဟာလေတရားနဲ့ပေါင်းမှသံဃာယတနာဖြစ်တဲ့ အကြောင်းဗုဒ္ဓဓမ္မသံဃဆိုတဲ့ယတနာသုံးပါးမှာနံပါတ်၄အရေးကြီးနေတာကအလေကတမံသရဏံကိသမိဘေတရားကို စိကရမယ်တရားကို အာကိုရမယ်တရားနဲ့ပေါင်းရမယ် တရားကိုသိရမယ်တရားကိုအားထုတ်ရမယ်တက္ကရာကမတို့ကမပြောနဲ့တိုက်တထမင်းသားရှင်တော်ကိုဓမ္မမြတ်စွာဘုရားဖယားဖြစ်တော်မူလာရခြင်းသည်တရားနဲ့ပေါင်းမှဖြစ်ရပါတယ် တေဇာလေတံတရားမှန်တော်မူသောအခါကြတော်မှာဂေါတမရှင်တော်မြတ်စွာဘုရားလို့ကြွေးကြော်တော်မူတယ်။ရှေရှေတုံကမသိခဲ့ဘူးယခုတော်တေဇာလေတံတရားမှန်ကိုသိ၍ဘုရားဖြစ်တော်မူပြီဟုဘုရားရှင်ကိုယ်တော်မြတ်ကြီး ကြွေးကြော်တော်မူတယ်ထို့သူသာတော်သမီးတော်တွေအသေးသေးယဟန္တာတွေဖြစ်သွားကြတယ်ယဟန္တာဖြစ်အောင်တရားနဲ့ပေါင်းလို့ယဟန္တာဖြစ်အောင်တရားတွေကြည့်လို့ယဟန္တာဖြစ်အောင်အနာဂံဖြစ်အောင် အနာဂံဖြစ်တဲ့တရားနဲ့ပေါင်မှအနာဂံဖြစ်မယ်သက္ကဒါဂံဖြစ်ခြင်းလေသက္ကဒါဂံဖြစ်အောင်ဖြစ်ကြောင်းဖြစ်တဲ့အကြည့်မြတ်သူကြည်ကြံအထောက်မှသက္ကဒါဂံဖြစ်တဲ့သောရပန်ဖြစ်ခြင်းပါတယ်ဆိုရင်လေ သောတာပန်ဖြစ်မဲ့အကြည့်ကောင်းအကြည့်များတွေနဲ့ပေါင်းမှကြည့်မှအာထုံးမှ သောတာပန်ဖြစ်နိုင်တယ်။ဒါကြောင့်မြည်သူမဆိုတရားနဲ့ပေါင်းရင် ကလာဖြစ်ဖြစ် အင်္ဂလိပ်ဖြစ်ဖြစ်တရုတ်ဖြစ်ဖြစ်နတ်ဖြစ်စေမြမဖြစ်စေမြည်သူမဆိုသောတာပန်ဖြစ်နိုင်တယ် ထိုအတူပဲသက္ကတကံဖြစ်ကြောင်းတရားနဲ့ပေါင်းရင်သက္ကတကံဖြစ်နိုင်တယ်အနာဂံဖြစ်ကြောင်းတရားအနာဂံဖြစ်ကြောင်းအကြည့်ကောင်းအကြည့်မြတ်သူကြည့်မယ်ဆိုရင်အနာဂံဖြစ်နိုင်တယ်ယဟန္တာဖြစ်မဲ့တရားတွေကြည့်မယ်ဆိုရင်ယဟန္တာဖြစ်နိုင်တယ် ဥပုပ်သေးဖြစ်ခြင်းရေဥပုပ်သီလနဲ့ပေါင်းဥပုပ်ဖြစ်တာဘောထို့သူဖဲနဲ့ပေါင်းရင်ဖဲသမားဖြစ်သည်လန်တရေနဲ့ပေါင်းရင်လန်တရေဖြစ်တာဘောဘိနဲ့ပေါင်းရင်ဘိစားဖြစ်တာဘောသူခိုးနဲ့ပေါင်းရင်သူခိုးဖြစ်တာဘောတမြနဲ့ပေါင်းရင်တမြဖြစ်တာဘော အဲဒီလိုပဲမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကလည်းအသေးဝနာသဗလနာပဏိတံနိသသေးဝနာပူဇာသပူဇာနေယနာဧတံမင်္ဂလမောတ္တမံမင်္ဂလသုတ်ဒေသနာတော်ကြီးမှလည်းသေသေးချာချာဟောပြထားပါတယ် လောကမှာအပေါင်းအသင်းအမတန်ရေးကြည့်တယ်ကောင်းတာနဲ့ပေါင်းအကောင်းဖြစ်တာပဲမကောင်းတာနဲ့ပေါင်းမကောင်းဖြစ်တာပဲကိုကပဲလောက်ပင်ကောင်းနေတော်လဲမကောင်းတာနဲ့ပေါင်းရင်မကောင်းဖြစ်တယ်တဲ့ငခုံမတကောင်နဲ့တလီလုံးပုတ်တယ်တဲ့ ထောပါစီဥတွေရာဝီအိုးကြည်နဲ့အပြည့်ထဲထားတော်လေမစင်လေးတစ်ဆက်ကြရင်တူလုံးမစင်စောနန္တေတူလုံးသောပါစီဥတွေထိုက်ထားကြတော်လေအစိုက်ကလေးတစ်ဆက်ကြရင်တူလုံးအစိုက်ဖြစ်တယ်သာသမျှ အကောင်းမစိုက်ဖြစ်ပြီတော့သေရမည်မကောင်းတမ်းမြန်အဲလောက်ဆိုတယ်နည်းနည်းလေးကအများကြီးမကောင်းတာဖြစ်စေနိုင်တယ်မိပွားကလေးတစ်ခုကတအိမ်လုံးပျောက်ပျောက်ပြုံအောင်လောင်နိုင်တယ်တရက်လုံးပြည့်စည်ပြည့်နိုင်တယ် တမျိုးလုံးပြဖြစ်အောင်ပျက်စီးဖြစ်နိုင်တယ်ကောင်းတာကတော့တပြေးပြေးကောင်းအောင်မနေအာထုတ်မနေကြိုးစားမနေလောက်သူလောက်อยู่ရတယ်တာတောင်ကတပြေးပြေးတက်လာတယ် မကောင်းတာများကြတော့မြန်လိုက်တာဒါအလုံးအသိပါပဲဒါကြောင့်မြတ်စွာဘုရားကလူမိုက်နဲ့မပေါင်းရဘူးတဲ့လူလိမ်မပညာရှိပေါင်းရမယ်လို့ဆုံးမတော်မူပါတယ်လူမိုက်နဲ့ပေါင်းရင်အဲ့ဒါအမင်္ဂလာပဲတဲ့မင်္ဂလာမရှိဘူးတဲ့ သူတော်ကောင်းပညာရှိနဲ့ပေါင်းမှသာမင်္ဂလာရှိပါတယ်လို့ဖယားရှင်ကိုတော်မြတ်ကြီးသေးသေးချာချာဆုံးမထားပါတယ်ဒါကြောင့်လောကမှာနံပါတ်1ပါရေးကြည့်ဆုံးလဲဆိုရင်ဖြစ်အပေါင်းအသင်းအရေးကြီးဆုံးပါပဲ မေကောင်းပါခင်သာသမီတို့ဖြစ်ကြတော်လေအပေါင်းအသင်ကြောင့်ပျက်စီးကြတယ်လောကမှာတကားတို့မျက်မြင်ပဲမဟုတ်လားဒါကြောင့်ဒီမှာလဲသိတ္တထမင်းသားသည်သစ္စာလေးပါးတရားနဲ့ပေါင်မှဖျားဖြစ်ရတယ်တရားနဲ့ပေါင်မှဖျားဖြစ်တယ်နော် ယဟန္တာသီသီသောတာပန်သက္ကတကံအနာကံ၌ပန်သူအသီသီဝင်းပြီးတော်ကြတဲ့အလုံးသောသူတော်စင်လူနာမြမသတ္တဝါပေါင်းတို့ဟာလေသောတာပန်သက္ကတကံအနာကံဖြစ်မဲ့တရားကောင်းတရားမြတ်မြတ်နဲ့ပေါင်းကြတဲ့အတော်သောတာပန်သက္ကတကံအနာကံဖြစ်ပြည့်တကားလား ဖယားနောက်ပါသွားကြတယ်နော်ဒါဖြစ်တရားနဲ့ပေါင်းလို့လားမတရားနဲ့ပေါင်းလို့လားတရားနဲ့ပေါင်းလို့ပါတရားနဲ့ပေါင်းရင်တရားဖြစ်ကုန်တော့ပါပဲမတရားနဲ့ပေါင်းရင်အကုန်လုံးမတရားတွေဖြစ်ကုန်တော့မှာပဲဒါကြောင့်အပေါင်းအသင်းအရေးကြီးတယ် ပညာအားဖြင့်လူလဲကောင်းနတ်လဲကောင်းဗျမလဲကောင်းနဲ့ပေါင်းရင်ကိုယ်လဲအကောင်းဖြစ်မှာပေါ့မကောင်းတာနဲ့သွားပေါင်းရင်ကိုယ်လဲမကောင်းတတ်ကူတော့မှာပဲလက်ကိုင်ဘဝပြုစင်စင်လေးမှသဘေကျက်ယုံကမုံဆိုတဲ့ ပံကလေးတွေထောက်ထားပြီးတနာရီလောက်ကြာတော့ဖြေလိုက်မဲဆိုရင်ဒီပန်းနာကလေးတွေဒီဘဝကလေးမှာကုမထားပေဘူးလားကုမလာပေဘူးလားကုလာပါတယ်ပန်းလောက်တဲ့ ဝကကလေးရဲ့အိမတန်အနကောင်းတဲ့ပန်းကလေးတွေနဲ့ပေါင်းလိုက်တဲ့အတော်အနကလေးတွေကုပြီဘဝကလေးမှွေကြိုင်တဲ့အနကောင်းကလေးတွေဘဝကလေးမှထောမလာဘူးလားထောလာပါတယ်အဲ့ဒီဘဝကလေးမစင်တွေထောက်မဲခြင်းကြည်ခြင်းငယ်တွေထောက်မဲ ခွေသေးကောင်းပေါက်နွားသေးကောင်းပေါက်အပေါက်အဆောက်တွေထောက်ပြီးတော့သည်ဘဝကိုပြန်နှံကြည့်ရင်ပေါက်စောနာမှာပေါ်တကူသွားတယ်နော်ဒါကြောင့်တကူသွားတယ်ဆိုတာလေးသဘောပေါက်ကြပြီလားပေါက်ပါပြီသူတော်ကောင်းနဲ့ပေါင်းရင်သူတော်ကောင်းဓာတ်တွေကူပါတယ် မသူတော်နဲ့ပေါင်းရင်မသူတော်ရဲ့တတ်သွေထံကိုကူလာပါမယ်ကူပါများတော့ကိုလေရောက်မှကြည်တယောက်ချစ်မှန်မသိလာတဲ့နော်ရည်စရာများများပြောတတ်တဲ့သူနဲ့ပေါင်းရင်ကိုလည်းပြောတတ်လာတယ် အသင်အပြင်းများများပြောတဲ့လူနဲ့ပေါင်းရင်ကိုလေတတ်မှန်မသိတတ်လာတယ်လောကမှာပေါင်းအသင်ဟာရေးကြည့်ပါတယ်ဒါကြောင့်မင်္ဂလာတော့မှာမြတ်စွာဘုရားကအပေါင်းအသင်အရေးကြီးလွန်လို့လူမိုက်နဲ့ပေါင်းရမယ်လားရှောင်ရမယ်တဲ့ရှောင်ရပါမယ် လူလိမ္မာပညာရှိကိုတော့ပေါင်းသိရမယ်ဆိုပြီးအကျဉ်းချင်းဆုံးမတော်မူခဲ့ပါတယ်ပညာရှိဆိုတာဘုန်းကြီးပညာရှိလူပညာရှိကြီးတွေကိုသာသွားမကြည့်ပါနဲ့မိတ်မိတ်တို့အရာแท้လေအတူတူပဲအရာแท้လေအတူတူပဲဆိုတာလမ်းသူရဲ့နဲ့ ပေါင်းရင်ပေါင်းသူတွေလမ်းသူရဲ့ဖြစ်ကုန်တာဘောလိန်လဲတတ်တဲ့ပုဂ္ဂိုလ်တွေခိုတခွက်တတ်တဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းပြန်တော့သူခိုသူခွက်ဖြစ်ကုန်တာဘောမြတ်စွာဘုရားရဲ့အဆုံးအမတော်စကားတစ်လုံးဟာအလွန်ကျေဝွန်တယ်ယောဂီတို့ တလောကလုံးဉာဏ်တော်ကြည့်နဲ့ကြည်ပြီးခြုံပြောတာတနေရာသေးမကြည့်ရဘူးနော်ဒါကြောင့်ပေါင်းသင်ဆိုတာနေရာမှာလောကအရေးဓမ္မအရေးနှတနာလုံးပဲအပေါင်းအသင်းရေးကြည့်ပါတယ်နော်ဒါကြောင့်ဆိုကြစမ်းပါသူတော်သူမြတ် မျက်စိက၍မှတ်မှတ်သာသာတရားကိုနာဖြူစွာနှလုံးတပြောက်သုံးလျက်အတ္တကြည်ကြံသောတာပန်ဖြစ်ရာအကြောင်းလေးပါးသည်ဒီမှာလဲနံပါတ်1သူတော်ကောင်းနဲ့ပေါင်ရမှာပဲတဲ့သောတာပန်အရိယဝိသက္ခာနာသပိန်တို့လို့ သောတာပန်ဖြစ်၍ဘုရားရဲ့သားတော်စစ်သမီးတော်စစ်ဖြစ်ခြင်းပါတယ်အဘယ်လေးပါတကားပိုက်ခြင်းပါတယ်တစ္ဆာလေးတန်တရားမှန်သိခြင်းပါတယ်ဆိုရင်နံပါတ်1သူတော်ကောင်းနဲ့ပေါင်းသိရမယ်တဲ့ယောဂီတို့အရေးကြီးပါတယ်နော် ဒါဖြစ်သို့သို့မှကြတော့သူတော်ကောင်းနဲ့ပေါင်းဆိုတာသူတော်ကောင်းတရားနဲ့ပေါင်းအတူတူပါပဲသူတော်ကောင်းတရားနဲ့မှသူတော်ကောင်းဖြစ်တော်မယ်ဆိုတာတကားတို့အသာသာသိုက်တသာမင်းသာပင်လျင်တစ္ဆာလေးပါးတရားမှန်နဲ့ပေါင်းမှဖျားဖြစ်ရတယ် ဒေသလေးပါးနဲ့မပေါင်ရင်ဘုရားဖြစ်ပါမလားမဖြစ်ပါဘူးပြင်စဝကီငါဟုတို့ယဟန္တာကြည်တွေဖြစ်သွားတယ်လို့တကားတို့ခဏခဏနာဖူးတယ်နော်အဲ့ဒါဘုရားရှင်ကိုယ်တော်မြတ်ကြီးကဓမ္မစကြာဒေသနာတော်ကြီးတစ္ဆာလေးပါး တရားတွေဟောတော်မှာသူတို့ရဲ့ရင်ထဲမှာသစ္စာ၄ပါးတရားတွေရောက်ပြီးတရားနဲ့ပေါင်းမှယဟန္တာကြီးတွေဖြစ်ရတယ်မဟုတ်လားဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးနဲ့တကွာဘုရားတွေအသီးသီးပွေတော်မူကြသည်အေယဝတိမြင့်ကြီးသည်မေခမေလိခမှာ စစည်းလာတဲ့ရေတွေပင်လေထဲဝင်းသည်အထိမြေချောင်းထဲမှာရှိတဲ့သဲလုံးတွေရေနိုင်ပါမလားမရေနိုင်ပါဘူးအဲ့ဒီသဲလုံးကနေသည်တဲ့ပွေတော်မူသွားတဲ့ဘုရားတွေကလည်းသဲထဲထက်များတဲ့ယောဂီတို့ အဲ့ဒီဘုရားတို့လည်းတရားနဲ့ပေါင်းလို့ဘုရားဖြစ်ကြပြီးနိဗ္ဗာန်ဝင်တော်မူကြတယ်အဲ့ဒီဘုရားတွေနောက်တကားတကားမတို့ပါမသွားဘူးလွဲကြံရစ်တယ်ပါ ကြောက်ရောင်လဲရောင်လဲနဲ့လွဲကြံရစ်ပါတယ်လေဆိုတော့သေးသေးချာချာညာမျက်လုံးနဲ့ကြည့်တော့တကားတကားမတို့အပေါင်းလွဲလို့တို့တူလေး မှတ်ထားနော်ဘာကြောက်ကြံရစ်ပါလဲအပေါင်းလွယ်လို့ပါကိုကြံရစ်မောင်းကြံရစ်မဲကြံရစ်တို့ဖြစ်နေတာဘာကြောက်လဲဆိုဒီနေ့ပေါ်ပြီနော်အပေါင်းမှန်လို့လောကလူသဘောနဲ့ပြောရင်လူပေါင်းမှန်လို့ဘောတရားသဘောနဲ့ပြောရင်တကားတို့တရားနဲ့မပေါင်းပဲမတရားနဲ့ပေါင်းကြလို့ တမန်ဒိဋ္ဌိညာနဲ့မပေါင်းခဲ့ပဲမိချာဒိဋ္ဌိနဲ့သာပေါင်းခဲ့ပါတယ်တမန်ဒိဋ္ဌိဆိုတာအမြင်မှန်အယူမှန်မိစ္ဆာဒိဋ္ဌိဆိုတာအမြင်မှန်အယူမှန်ပဲအမြင်မှန်အယူမှန်တဘဝမှမရခဲ့ဘူးနော်အမြင်မှန်ယူမှန်တွေ လာခဲ့တဲ့အတော်မှားလို့မဆုံးမှားပြည့်ရင်မှားရင်ပဲတကားတကားမတို့ကိုကို ကိုညာနဲ့ပြန်ကြည့်ပေတော့အိုဘေနာဘေသေးဘေတွေရှိရဲ့လားရှိပါတယ်တာဖြစ်တကားတကားမတို့အိုဘေနာဘေသေးဘေတွေရနေပြီဗောရနေပါတယ်တာဖြစ်ဒီတဲ့က အိုလွတ်တဲ့လူအနာကင်းတဲ့လူမသေးမဲ့တဲ့လူများပါသေးသလားမပါဘူးအနှစ်တရာနေရမှာပါတိုက်ကြည့်ဟိုက်တွေဟန်တွေလောက်မနေကြနဲ့အနှစ်အနှစ်တရာပြည့်ရင်စာသိရမှာပဲမြေဩဇာဖြစ်ရမှာပဲအနှစ်တရာဆိုတာ တကားတို့မကြိုက်မှဆိုလို့ပြောပိုးပြောလိုက်တာ အနှစ်တရားနေရမယ်လူတိုက်မပါဘူးနော်အဲ့ဒီတော့နှစ်40 50 60အတော်အတွင်းမှအကြည့်ကျဲကိုယ်ဒုက္ခကိုရှာပြီးတော့တနေ့တနေ့သာရည်သမီးရေး စီးပွားရေးတွေနဲ့အချိန်ကုန်လို့မတော်ဘူးတနေ့လာလဲခန္ဓာဝန်ကြီးအတော့ပဲတနေ့လာလဲသားရေးသမီးရေးစီးပွားရေးအတော့အချိန်ကုန်ကြတယ်မဟုတ်လားဒါနဲ့ပဲဘဝတဘဝဆုံးရှုံရတော့မယ်လွန်ခဲ့တဲ့ဘဝတွေပြန်ကြည့်ပြန်တော့လေ ဒါမျိုးဝေသာရေးသမီးရေစီဘောရေးတွေဟာဥစားပေးပြီးကိုအရေတော့နောက်ကထားလို့ငါမရှိမဖြစ်ငါမလောက်မဖြစ်ငါမသွားမဖြစ်ဆိုပြီးလောကရေးတွေဟာဥစားပေးလာခဲ့ကြတယ်နော်ဓမ္မရေးကိုအရေးကြနောက်ကြထားတယ်မဟုတ် ပါရဲ့လားဟုတ်ပါရဲ့လားဟုတ်ပါတယ်အဲ့ဒါကြောင့်ဒီနေ့အထိတ်အိုလက်စမသာနာလက်စမသာသေလက်စမသာအိုအနာအသေးခန္ဓာကြီးကိုဒီနေ့အထိတ်လောက်ကိုင်းကျွေးမွေစောက်ရှောက်ကြည်နေရတာအဲ့ဒါဘာကြောက်ပါလိုက်မလဲဆိုတာ တရားခံပေါ်ပြီလားပေါ်ပါပြီမတရားနဲ့ပေါင်းလာတဲ့ကိုယ်ရေးနောက်သားပြည်သူများရေးတွေသာဥစားပေးလို့နေခဲ့ကြတယ်နောက်ကိုလည်းဒီပုံစံမပြောင်းကြရင်ဒီအတိုင်းလာအောင်မှာပဲ ဒီအတိုင်းပဲဆိုတော့အခုအိုလက်ရှိနာလက်ရှိသေလက်ရှိမဟုတ်လားဟုတ်ပါတယ်နောက်ထလူလောကနတ်လောကမြမလောကဖြစ်တဲ့ဆိုတာနဲ့တပြိုင်နဲ့ဥပေနာပေသေးပေတပါတိပါမလာဘူးလားပါလာပါတယ်ဒီနေ့အထိတ် ဒီဘေးတွေနဲ့တွေ့ရနေတာအတူတူပျော်ရရင် အပေါင်းမှန်လို့ပဲမတရားတာတွေကိုတရားထင်နေကြတယ်မဟုတ်တာတွေကိုဟုတ်ပါတယ်ထင် မမှန်တာတွေကိုမှန်ပါတယ်ထင်အဲ့ဒီအမှန်နောက်ရှောက်လိုက်ပြီးရေးလိုက်လွဲခဲ့ ဒါဘုံဟုတ်ပါရဲ့လားဟုတ်ပါတယ်ကိုင်းတာပြီဗုဒ္ဓမြတ်စွာသာသနာတော်ကြီးဆိုတာသမာဓိဋ္ဌိညာအမြင်မှသိမှန်ပေတဲ့သာသနာတော်ကြီးပဲတာကြောက်ဘုရားရှင်ကိုယ်တော်မြတ်ကြီးကအမှန်သိအောင်လောက်ကြပါလို့အကြိမ်ကြိမ်တိုက်တွန်းတော်မူပါတယ် ခန္ဓာကိုယ်မှာရောက်တဲ့နာမ်ပဲရှိပါတယ်တဲ့ခြေဥစွာရောက်နံသိအောင်လောက်ပါတယ်ဒီရောက်နံဒီအနိစ္စဒုက္ခအနတ္တဖြစ်ပြနေပါတယ်ဒါကြောင့်ဖြစ်ပြမမြင်မြင်အောင်လောက်ပါဖြစ်ပြတွေ့လို့တွေ့မြင်လို့ရှိရင်လက္ခဏာထင်ဉာဏ်စဉ်သက်ဉာဏ်စဉ်တို့တက်ပြီး မဲ့ဝင်ဖို့ဝင်၌ဗံဖြစ်၍တမာဒိဋ္ဌိအစေသာတော်အစစ်သမီးတော်စစ်ဖြစ်ပါလိမ့်မယ်လို့ရှင်တော်ဘုရားက45ဝါပတ်လုံးခေါ်သွားပါရေနော်ကဲဒီသနာသာသနာတော်ကြီးနဲ့တကားတို့ဥစဉ်တို့ကြုံနေတယ်ပြအချိန်မရွေ့ အထောက်ရင်မဖြစ်ဘူးလားဖြစ်ပါတယ်တရားလမ်းတို့ပြနေတာမရှိဘူးလားရှိပါတယ်တရားတွေကရှောင်နေတာလားရိတ်သာတွေကရှောင်နေတာလားကိုကရှောင်နေတာလားကိုကရှောင်နေပါတယ်အခုရှောင်သလိုအရင်ကလည်းရှောင်ခဲ့ကြပါတယ်တာဖြစ်တကားတို့ အရှောင်ကောင်းလားရှောင်စိုးလားအရှောင်စိုးပါရေဖယားတရားသံဃာယတနာသုံးပါးကိုရှောင်ကြည့်မှတရားတွေနဲ့ပေါင်းလာခဲ့တယ်ဆိုတော့တကားတို့အရှောင်ကောင်းမဟုတ်ဘူးအရှောင်စိုးတွေပဲဖယားကိုရှောင်ပါတယ်ဆိုတာထဲကတာထက်ဆိုတာပါရှိသေးတယ်လေ ဒါကြောင့်ဘုရားကလည်းရောက်နာမှန်သိအောင်လောက်ရမယ်ကဲဒါဖြင့်သစ္စာလေးပါးပင်မာတော့ခန္ဓာမှာဒါဖြင့်တရားရှာပင်မာရှာရမယ်ကိုယ်မှာရှာရမယ်တရားတွေရှာပင်မာတွေ့မယ်ကိုယ်မှာတွေ့ပါမယ် ဒါဖြင့်ဒုက္ခသစ္စာဆိုတာအဝေးကြီးမမှန်နဲ့ဒီယောနဲ့ဒီနံဒီခန္ဓာကိုဟောနေပါကလားတဂရကမတို့ဒါဖြင့်တဂရကမတို့ခန္ဓာယောနံနှပါသည်ဒုက္ခမဟုတ်ရဲ့လားဟုတ်ပါတယ်ဒုက္ခဆိုတာစင်ရဲ့ဟုတ်ကဲ့လားဟုတ်ပါတယ် ဒုက္ခတို့ပြီလားတို့ပါပြီဗုဒ္ဓံတရဏံကိစ္ဆာမိတမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဘာကြောင့်ဗုဒ္ဓတမ္မသံဃာအာကိုတလဲဆိုတော့တဂရဂမတုကဆင်းရဲဒုက္ခမှလွတ်ကျင်လို့ဆင်းရဲကင်းကျင်လို့ဆင်းရဲကဘယ်မှာတော့ ဒီခန္ဓာရောက်နာနှစ်ပါးပါဖယားတာဖြစ်ရောက်နာဖြစ်နေတာပါဖြစ်တာတော့ဒီစင်းရဲ့နေတာပဲနေတာပဲရောက်နာရနေတာပါရတာတော့စင်းရဲ့ရနေတာပဲတာဖြစ်ဖယားဟောတဲ့ ဒုက္ခသစ္စာတိရောက်နဲ့ဒီနံဒီခန္ဓာပဲအဲ့ဒါတကရကမတုကနောက်ထပ်ဒီရောက်နဲ့ဒီနံရကျင်ပါတယ်ဆိုတော့ဒုက္ခလိုကျင်တာလားဒုက္ခလိုကျင်တာလားဒုက္ခလိုကျင်ပါတယ်တကရကမတုတော်တော် ဒုက္ခရှာကြတာပဲတို့တို့ဒုက္ခရောက်ကျင်ကြပါတယ်တို့တို့ဒုက္ခတွေ့ကျင်ကြတာပဲမဆိုထိုက်ဘူးလားဆိုထိုက်ပါတယ်ဘာကြောင့်လို့ကျင်လိုချင်တယ်လေဆိုတော့ဒုက္ခမသိလို့ဒုက္ခမှသိရင်ဘယ်သူလိုချင်မလဲနော် ဒါကြောင့်ဒုက္ခသိအောင်လို့တရားအားထုတ်ရတာတရားနာရတာတရားဟောတယ်ဆိုတာဒုက္ခဆိုတာဘာခေါ်တယ်လို့တရားဟောတဲ့ပုဂ္ဂိုလ်ကဟောပေးရတယ်တရားနာတယ်ဆိုတာဒုက္ခတရားသိအောင်လို့နာရတယ်ဒုက္ခသိမဒုက္ခမုံမဲဒုက္ခမုံမဒုက္ခကြီး ထားခဲ့ကြည့်ဒုက္ခမရှိတဲ့နိဗ္ဗာန်ကို သွားမှာပေါ့ဒုက္ခမမသိတော့ဒုက္ခကြီးကိုအတင်သွဲဖက်ပြီးဆွဲထားလို့ဒုက္ခကြီးကိုကောင်းကောင်းရနေတာပေါ့ဒါကြီးဒုက္ခတွေ့ကြည်လားတွေ့ပါကြည်ဘယ်မှာတော့ခန္ဓာမှာ ဒီရောက်ဒီနာဖြစ်ပြနေတာဒီခန္ဓာဒုက္ခသစ္စာကြီးပါပဲဒီဒုက္ခကြီးကိုမသိတော့ဖြစ်ခြင်းတယ်လာခြင်းတယ်သွားခြင်းတယ်စားခြင်းတယ်လိုခြင်းတဲ့ခြင်းကလေးကရင်ထဲမှာမဖြစ်ဘူးလားဖြစ်ပါတယ်အဲ့ဒါသမုတ်တရားသစ္စာဒုက္ခဖြစ်လောက်အောင်လောက်တာသူပဲ ဖြစ်တယ်လို့ဖြစ်တာပေါ့ရတယ်လို့ရတာပေါ့သွားတယ်လို့သွားတာပေါ့ဒါလောကီပုပ္ပကဝိပဿနာမေကသစ္စာလို့ခေါ်ပါတယ်ဒါဖြင့်မေကသစ္စာကလည်းဘယ်မှာတော့ဒီခန္ဓာထဲမှာပဲဒီခန္ဓာဒီစိတ်ကလေးကပဲရှုပ်ရတာပဲ ဒါဖြစ်ဒီစိတ်ကလေးကညာနဲ့တွဲပြီးရှုပ်နေတဲ့အခါမှာဒီစိတ်ကလေးဟာမကသစ္စာဖြစ်တယ်ညာနဲ့ရှင်နေတဲ့အခါဘာသစ္စာဖြစ်တယ်မကသစ္စာဖြစ်တယ်ညာနဲ့မရှင်းတဲ့အခါသမုတ်တရားသစ္စာဖြစ်တယ်ဒီစိတ်ကလေး ဒီညာနဲ့ရှင်ရင်သမုဒ္ဒယသစ္စာပါဒီစိတ်ကလေးညာနဲ့ရှင်ရင်မကသစ္စာပါသမုဒ္ဒယနဲ့မကဟာကလျက်နောညာနဲ့ရှင်လိုက်တာနဲ့တပြိုင်နဲ့စိတ်ကလေးဟာဘာသစ္စာဖြစ်သွားလဲမကသစ္စာမကသစ္စာဆိုရင်ဖြစ်ကောင်းသောသစ္စာလား su đô ti xà la con đô ti xà va con đô ti xà su yin ni đô ta ti xà su đề nách và chu phi đô mê ni đô ta su đa độc kha khắp đây y nhây đề tờ vô ta chỉ độc kha nhây đề ni đô ta ti xà nách phản chăn đà chi gu ရကျင်ပါတယ်ရောက်ကျင်ပါတယ်ဆိုရင်မကသစ္စာပွားရမယ်မကကိုပွားရင်ဖြစ်နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကိုရမယ်သမုဒ္ဒရာပွားရင်ဖြစ်ဒုက္ခညာတော့မယ်ရှင်းပြီလားရှင်းပါပြီဒါဖြစ်ဒီစိတ်ကလေးသမုဒ္ဒရာသစ္စာနဲ့ပေါင်းရင်ပါရမယ် ဒုက္ခသစ္စာရပါမယ်ဒီစိတ်ကလေးမက္ခသစ္စာနဲ့ပေါင်းရည်နိရောဓသစ္စာရမယ်ဗျာနိဗ္ဗာန်ရတော်မယ်ဒါဖြင့်ယောဂီတို့သေးသေးချာချာဉာဏ်မျက်လုံးနဲ့ကြည့်တော်မှဩဒုက္ခသစ္စာဆိုတာဒီခန္ဓာယုံနံလို့ဖယားကဟောတာပါကလား သမုဒယသစ္စာဒုက္ခဖြစ်အောင်လောက်တာလေဒီခန္ဓာแท้မှာပဲလို့ဖယာကဟောပါတာကလားနိဗ္ဗာန်ရောက်ကြောင်းအကြည့်ကောင်းဆိုတာလေဒီခန္ဓာကိုယ်แท้ညာနဲ့ရှင်တဲ့စိတ်ကလေးကိုဖယားဟောတာပါကလားဒါဖြစ်ဒီစိတ်ကလေးကိုဒီညာနဲ့ပေါင်းရင်ဖြစ်လက္ခဏာထေညာစဉ်တက်ပြီးတော့မဲ့ဖို့ ဝင်ပြီးတော့နှိုက်ပံဝင်တော့မယ်ကိုင်းသာဖြစ်နေတော့တသစ္စာဆိုတာလေတိခန္ဓာမှာပဲသို့သောခန္ဓာကိုယ်တွင်မှတော့မရှိပါဘူးနိဗ္ဗာန်ခန္ဓာပရိမန္တမေဝနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့တရားသည်ခန္ဓာပရိမန္တမေဝ ယောက်နံခန္ဓာနှင့်စံလျက်ရှိသည်သာလျင်ဟောသိချစ်ပါတော့သတည်းယောဂီတို့ခန္ဓာကိုယ်ကြီးကယောက်နံဖြစ်လိုက်ပြက်လိုက်နေတယ်ဘာသစ္စာလဲဒုက္ခသစ္စာပါအဲ့ဒီဖြစ်ပြက်ဆုံးသောယောနိရောဓသစ္စာလာတာပဲဒါဖြစ်ဖြစ်ပြက်ရဲ့အဆုံးမှနိဗ္ဗာန်ရှိတယ် ယောနာဖြစ်ပြရဲ့အဆုံးကလည်းကလေးနေတော်သာတစ္ဆာရှိတယ်ရှင်ပြီလားရှင်ပါပြီဒါဖြင့်နေတော်သာတစ္ဆာ၌ပံရအောင်တပြေတော်တို့ဘာလို့ရမလဲဆိုတော့ကောင်းတော်မက်ကတစ္ဆာနဲ့ဒီစိတ်ကလေးပေါင်းပေးပါကောင်းတော်တစ္ဆာနဲ့ပေါင်းရင်နေတော်သာတစ္ဆာ နိဗ္ဗာန်ရမယ်သမုဒ္ဒယတဏ္ဏဖြစ်ကျင်တာနဲ့ဒီစိတ်ပေါင်းရင်ဒုက္ခရတော်မယ်ဒါဖြစ်သမုဒ္ဒယပွားရင်ဒုက္ခရမယ်မေကပွားရင်နိရောဓရမယ်ရှင်းပြီလားရှင်းပါပြီဒါဖြစ်တစ္ဆာ၄ပါးဆိုတာဘယ်မှာတော့ခန္ဓာကိုယ်မှာပါ ပေါင်းရမယ်သစ္စာမပေါင်းရမယ်သစ္စာကွယ်သောပြီလားကွယ်သောပါပြီဘာသစ္စာနဲ့ပေါင်းရမယ်မကသစ္စာနဲ့ပေါင်းရမယ်မကသစ္စာနဲ့ပေါင်းရင်ဘာရမယ်နိဗ္ဗာန်ရမယ်နိဗ္ဗာန်ဆိုတဲ့နေရောဓသစ္စာအိုနာသစ္စာသိမ့်မယ် သမုတ်တရားသစ္စာနဲ့ဒီစိတ်ကလေးပေါင်းရင်ဖြစ်ပါတွေရမယ်ဒုက္ခသစ္စာရပါမယ်ဒုက္ခတော့အကြည့်အကျယ်တွေ့တော့မှားပါပဲအခုလဲတွေ့စေနောက်ထဒုက္ခတွေအထထတွေ့ရအောင်မှာပဲဒုက္ခတွေများတော့ပန်းမှားပါပဲဒုက္ခတွေ ပွားလာတော့မှန်းပါပဲရှင်းပြီလားရှင်းပါပြီဒါဖြင့်ကိလေသာကို သား၍နိဗ္ဗာန်သွားပုံကိုဆက်ပြီးရှင်းရတော်မယ်ဒါဖြင့်သစ္စာ၄ပါးဆိုတာဘယ်မှခန္ဓာမှဒါဖြင့်ဒုက္ခသစ္စာဆိုတာလေဘယ်မှလဲမိမိခန္ဓာမှာပဲဒုက္ခဖြစ်ကြောင့်သမုတ်တရားကတော့ကော ခန္ဓာမှာပဲနိရောဓသစ္စာကိုခန္ဓာမှာပဲနိရောဓသစ္စာနိဗ္ဗာန်ရာကြောင့်မေကသစ္စာကကိုခန္ဓာမှာပဲတဖြစ်ကိုခန္ဓာသစ္စာ၄ပါးလက်စသတ်သောသစ္စာ၄ပါးနဲ့ဒီရောက်ဒီနံဒီခန္ဓာကိုယ်ကြီးကိုဟင်းမြတ်စွာဘုရားက ဉာဏ်တော်ကြီးနဲ့မြင်လို့ဟောတာပါလားလို့ဆိုတာသိရမယ်ရှင်းပြီလားရှင်းပါပြီဒီအထဲမှာကောင်းသောသစ္စာမကနဲ့နေတော်သသစ္စာနှစ်ပါးဒုက္ခနဲ့သမုဒယဆိုတဲ့သစ္စာဆိုသစ္စာကောင်းနှစ်ပါးစီဘောဆိုတယ်ဆိုတယ်ဆိုတဲ့အတိုင်းဆိုပါရဲ့လားဆိုပါတယ် တကားတို့ဒီခန္ဓာကြည်ရသာတော့ကြွေရမွေးရလောက်ရတင်ရလောက်ခဲကံဟဲ့ဘယ်လောက်လောက်လောက်ရရအိုနေတာပဲနာနေတာပဲသေအောင်မှာပဲဆိုတော့ဒီသက်ဆိုတာရှိသေးရဲ့လားမရှိပါဘူးကဲဒါဖြစ်သည့်ဒုက္ခညာခြင်းသမုတ်တရားနဲ့ပေါင်၍ဒုက္ခမမြခြင်းရင်မက်က ပေါင်းကြတော့ဆိုတာများသောသတိတွေးလိုက်ပါတယ်ယောဂီတို့ကိုင်တကြောင့်နိရောဓတစ္ဆာနိဗ္ဗာန်ကိုခြေလျင်သွားလို့မရဘူးတဲ့လေရင်ယထာနဲ့သွားလဲမရဘူးတဲ့ဘာကြောင့်မရလဲဆိုတော့ဒီခန္ဓာရဲ့အဆုံးယုံနဲ့ရဲ့အဆုံးမှနိဗ္ဗာန်ကပ်နေတာကို နိဗ္ဗာန်ဝေကြီးမာလားနီးကလေးမာလားအနီးကလေးမာပဲနှုတ်တကားတို့မြင်ဘူးရဲ့လားမမြင်ဘူးပါမျက်လုံးမပါလို့မက်ကညာမျက်လုံးနဲ့ကြည့်မှမြင်မှညာမျက်လုံးကကန်းနေတော့မမြင်ဘူးဘောမရောက်လေဖြစ်နေတာဘောဒါဖြစ်ရောက်ကျင်ပါတယ်မြင်ကျင်ပါတယ်ဆိုရင် ဟောဒီစိုက်ကလေးကိုညံမြက်လောက်နဲ့တာပြီကြည့်ပေတော့ပွားမြန်အာထောက်ပေတော့ကဲလက်အုပ်ချီကြအလုံးသောယဟန်ရှင်လူယောဂီသူတော်စင်အပေါင်းတို့အားဒီနေ့တစ္ဆာလေးတန်းတရားမှန်ဆိုတာတခြားမရှိမိမိခန္ဓာကိုယ်မှာသာလျင်ရှိပုံတို့ကို ကရုဏာတရားမေတ္တာထား၍တစ္ဆာလေးပါးကိုဟောဖော်ညွှန်ကြားဆုံးမသွင်သင်ပြတလိုက်ပါသည်ဤကဲ့သို့သွင်သင်ပြလိုက်သောတရားမှန်တရားစစ်တို့ကိုအသွင်ကြကြအရင်ကြကြကြာနာသိမြင်လိုက်ကြကုန်သောအလုံးသောသင်ယဟန်ရှင်လူယောဂီသူတော်စင်အပေါင်းတို့မှာ ဤကဲ့သို့လာ၍တရားမြန်နာရအာထောက်ရတာမိမိတို့အတွက်အသေးအလိမ်မှတိုးပါရဲ့လားတိုးပါတယ်တရားနာရတာအာထောက်ရတာအကျိုးမြန်မြန်ပါရဲ့လားပါပါတယ်ဤကဲ့သို့အသိတအလိမ်မှဓာတ်တွေတိုး၍ တရားနာရတာအာထောက်ရတာအကျိုးများများခဲ့ပါလျင်တရားတော်ကိုချီးကျူးသောအလားဝန်းမြောက်သောအလားသောအနေအဖြစ်သုံးရင်သာဓုသာဓုခေါ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာဒီယနေ့ နောက်ထပ်ပြည်ရှင်းစရာပါလို့နေပြန်တယ်လေဆိုတော့နံပါတ်3လောကနံပါတ်2လောကရဲ့အဆုံးဒီနှခုတ်ကိုဖြစ်ွယ်ွယ်ပြပြသိပ်ဖို့ရှင်ဖို့လိုပါれဒါကြောင့်တာရက သဘောထောက်ပြီးရှင်းကြစို့ဖရာရှင်ကိုယ်တော်မြတ်ကြည်သည်သာဝတိပြေစေတဝန်ကြောင်းတော်၌တည်ဆုံးပြီးတော့နေပါれထိုအခါမရောဟိတတအမိရှိသောနတ္တတူကဖယားထံလျောက်ထားပါれမြတ်စွာဘုရား အကျင်ယသိပဋိသန္တိလဲမနေယမအိုမနာမသေးယနောက်ပြီးနောက်ထာပြီးတော့အသေးမဖြစ်ရန်ထိုအရသို့သွားခြင်းဖြင့်လောကဤအဆုံးကိုသိခြင်းမြင်ခြင်းရောက်ခြင်းငါတတ်ကောင်းပါသလားဖရတဲ့ ဤကဲ့သို့မေးလိုက်တဲ့အခါအခါကြတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကပြန်ပြီးဖြေလိုက်တယ်ကမနေနာနာပါတာဘောလောကသံတော်ကုဒ္ဒသနံနာဇာအပတဝါလောကံတံဒုက္ခအထိတ်ပမောသနံ ရောဟိတသမောင်ရောဟိတသနသံလောကသံသောလောကဤအဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုကာမနိနာခြေလျင်သွားခြင်းဖြင့်ဝါကာယသသင်္ဘောလေရင်တို့ဖြင့်သွားရောက်ခြင်းဖြင့် နပါတဘောမရောက် မရောက်ပိုင်မရောက်နိုင်စီသာတိလောကန္တံလောကဤဆုံးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးသို့ဝါဒုက္ခဆုံးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးသို့အပတဝါမရောက်ပါပဲနေလေဒုက္ခဥနာတိမွေစင်းရပေါင်းမှ ပမောသနံလုံးမြောက်ခြင်းမြည်သည်နာသအသိမချိနိုင်တော့သည်သာလျင်သည်ယောဂီတို့လောကဆိုတာယောက်နှစ်နာနှစ်ပါးကိုခေါ်တယ်လောကရဲ့အဆုံးဆိုတာနိဗ္ဗာန်ကိုခေါ်တယ်ပညာနဲ့ကနေကြည့်ရင်တော့လောကဆိုတာမြေကဘာနေကဘာလကဘာ စနေကျိုဗုဒ္ဓဟုစားတဲ့ကျိုတွေကောင်းကင်ပြင်ကြီးတခုံလုံးလှမ်းကြည့်လိုက်လျင်ကျဲတွေနှခတွေကလည်းအများကြီးပဲမဟုတ်လားအဲ့ဒါတွေဟာသီသီသောကဘာတွေပဲလောကသားတွေပဲစัจ java လာတွေပဲဒါကြောင့်ဘုရားရှင်က စัจ java ရဏန္တကဗာအနန္တရှိတယ်လို့ဟောတော်မူတာပဲအနန္တဆိုတာအရေတော်အပိုင်းချမ်းမရှိအစုံမရှိဘူးတဲ့တဏိမတော်တတ္တဩကာသသင်္ခရလောကတဲ့ဧဒါနေတော်ဟိတသနတ္တလောကအဆုံးစုသွားရောက်ခြင်းငှာ သကောင်းပါသလားရောက်နိုင်ပါသလားလို့မေတော့ဖယားရှင်က အမောင်းတော်ဟိတသာနာသာခြေဖြစ်တော်လို့မရောက်နိုင်ဘူးလို့ပြောလိုက်တယ်ဒီတော်ရောဟိတသာနာသာကရှင်ဖယားဤစကားတော်သည်မှန်လာပါပေသည်ဖယား တပြေတော်အတိုက်ကဖြစ်ခဲ့ပုံကလေးကိုလျောက်ထားပါရစေလို့ခွေပံပြီးတော့ဘုရားရှင်ကိုတယောက်ထားပြန်ပါတယ်ဘယ်လိုလျောက်သလဲဆိုတော့မြတ်စွာဘုရားဘုရားတပြေတော်သည် ရှေးရှေးတုန်းကမုတ်ဆိုးရဲ့သာဖြစ်ပြီးတကူနဲ့ပြည့်စုံတဲ့ကောင်းကင်သို့ပြန်သက်သွားလာနိုင်သောရောဟိတသအမည်ရှိတဲ့ယသိဖြစ်ခဲ့ဘူးပါ၏တပြေတော်ဟာပဲလောက်မြန်လျင်မြန်တလဲဆိုရင်တဖက်ကံခလေအတကို တတ်ကျွန်းတဲ့လေသမားဟာထံပင်အိအရိုက်ကိုဒီဘက်ကနေပြစ်လိုက်ရင်အရိုက်တစ်ဖက်သို့မြန်းဟာတသကားလောက်နဲ့ရောက်သွားသလိုတပြေတော်ထိုတသကားချိန်မြဖြစ်စัจ java ရသခုတ်အဆုံးရောက်အောင်သွားနိုင်ပါれဤမြလောက်လျင်မြန်ပါれ ဒါနဲ့တပြေတော်ဟာစัจ java လာဆုံးအောင်သွားမယ်လောကအဆုံးရောက်အောင်သွားမယ်ဆိုပြီးစာချိန်သောက်ချိန်ကျင်ကြည်ကျင်ငယ်စွတ်ချိန်လောက်သာအမောဖြည်ပြီးတော့သွားလိုက်တာအနှစ်တရာကုန်လို့သာသိခဲ့ရပါတယ်ဗျာ လောကဆုံးကိုရောက်ခဲ့ဘူးပါဖရာတဲ့မရောက်ခဲ့ဘူးဖရာတဲ့စัจ java လာတွေကဘာတွေရဲ့အဆုံးလောကရဲ့အဆုံးကိုဒီအသေးဟာမရောက်ခဲ့ဘူးပေါ့ဗျာ လေဟာပြင်းကောင်းကင်ကြီးထဲမှစัจ java လာအနန္တကဘာအနန္တတည်နေတာကိုအဲ့ဒါနဲ့စัจ java လာဆုံးကိုမရောက်ခဲ့ပဲသေပြီးနောက်သူသန္တာအတိုင်းဒီစမုတိပါတောင်ကျွန်းမှ လာဖြစ်တယ်ယခုံမြတ်စွာဘုရားနဲ့တွေ့လို့လောကဆုံးသို့သွားလို့ရောက်နိုင် မရောက်နိုင်လျောက်ထားပါလေသေးရှင်တော်ဘုရားကလည်းလောကဆုံးသူခြေဖြစ်သွားလို့မရောက်နိုင်ဘူးလို့ဟောလိုက်တာတပြေတော်လေလောကအဆုံးမရောက်ခဲ့တာနဲ့အရှင်ဘုရားဟောတာနဲ့တကိုက်သေးပဲမှန်းလိုက်တာဘုရားလို့လျောက်ထားလိုက်တယ် တကြောင်မောင်တော်ဟိတသနာသာသေသေးချာချာမှတ်ဆမ်းပါအောင်သိခန္ဓာကိုယ်ကြီးမှ အလျာအဖြစ်တလံရှိပါရေသေးအနံကတော့တထောပါပဲသေးအဲ့ဒါသိခန္ဓာကိုခြေသည်ဖြာလက်သည်ဖြာအဆုံးတကူလုံးကိုပဲ ငါဖယားသည်တစ္ဆလိပမှန်တရားဆိုတာတခြားဟောတာမဟုတ်ဘူးသိခန္ဓာကိုယ်ကိုဟောတာတဲ့ဒုက္ခသစ္စာဆိုတာလေဒီခန္ဓာပဲသမုတ်တရားသစ္စာဒုက္ခဖြစ်အောင်တရားဆိုတာလေဒီခန္ဓာထဲမှာပဲတဲ့ နိရောဓသစ္စာအင်းငိမ့်ချမ်းသာတဲ့နိဗ္ဗာန်ဆိုတာလဲဒီခန္ဓာထဲမှာပဲတဲ့ယောဂီတို့တခြားမရှာနိုင်နော်ဒီခန္ဓာထဲမှာပဲတဲ့ဒါကြောင့်တရားအထောက်ကြတဲ့ဆိုတာဒီခန္ဓာကိုရှုပ်နေတာမဟုတ်လားဟောရှုပ်ရင်ရှုပ်ရင်နဲ့ ချစ်ပြက်စသိမ့်အင်းငိမ့်တဲ့နိဗ္ဗာန်တွေ့ရမယ်တိထိသနေတဏသတ္တရာတော်သတ္တောထင်ရှားမြတ်စွာဘုရားသည်သာဝတိပြေစေတဝန်ကြောင်းတော်၌တသိန်းဆောင်ကြည်နေတဲ့အခါမှာရှင်တော်ဘုရားကိုနှုတ်ချိုတိုက်ကြွေး၍မွေခဲ့တဲ့မိတွေ့တော်ကိုတမီသည် ရှင်တော်ဖရာရဲ့ခြေတော်ဆုံးကြပဒုံကိုလှုံခိုးဥတိုက်ကြည့်တကားလားရှင်တော်ဖရာသည်တကဘာပလုံးတည်နေတော်မူနိုင်ပါစေ ရှင်တော်မြတ်ဖရာကြီးသည်အသက်ရာကျော်ရှိတော်မူပါစေဖရာလို့ နောက်ကယိုဆိုပြည်စကာလခြေတော်ဆုံးကိုလက်ဆုံးမိုးပြည်တော်ရှိခိုးလိုက်လေသည်ဤကဲ့သို့ရှိခိုးလိုက်တဲ့အခါမှာဖယားရှင်ကိုယ်တော်မြတ်ကြီးကမိတ်တွေဂေါရမီဤကဲ့သို့နှုတ်ပတ်စာကယိုယွေရှိခိုးခြင်းသည် ငါဖယားစေကိုရှိခိုးရာမရောက်သေးပါငါဖယားစေကိုရှိခိုးသည်မမြည်သေးပါလို့အမိုက်ရှိလိုက်လေသည်သောအခါမိတ်တွေကိုဓမီကမြတ်စွာဘုရားဘုရားစစ်ကိုပဲလို့ချစ်ခိုးရမှာလေဘုရားလို့လျောက်ထားလိုက်သောအခါဝေ ဖယားရှင်ကိုယ်တော်မြတ်တိကအရထဝိရိယပဟိတတေနိသံတန်လပရာဂမိသမကေသဝကေပါသဧသဗုဒ္ဓနာဝန္ဒနာမိတ်တွေဂေါရမီငါဖယားစေကိုရှိခိုးခြင်းတဲ့ဆိုရင် နိဗ္ဗာန်ကိုရည်မှန်းပြီးထားတဲ့စိတ်ကလေးနဲ့သီလသမာဓိပညာဆိုတဲ့အကြည့်ကောင်းအကြည့်မြတ်တွေကို မရမနေနေညမယုံနေစေအာထောက်ကြတဲ့ယဟန်ရှင်လူသူတော်စင်တွေကိုချစ်ခိုးလိုက်မဲ့ဆိုရင်ငါဘုရားစစ်ကိုချစ်ခိုးရာရောက်ပါတယ်ငါဘုရားစစ်ကိုပူဇော် ရာရောက်ပါတဲ့လို့အမွေရှိလိုက်လေသည်ထိုအခါမိတ်တွေ့ကိုယ်တမီသည်ရှင်တော်ဖရာရဲ့ခြေအစုံကြာပတုံကိုချစ်ကိုပြည်နောက်မိမိကြောင်းစင်ခံသို့တယောက်တည်သွား၍စဉ်းစားပါတဲ့စဉ်းစားပုံကလေးဖရာရှင်ကိုယ်တော်မြတ်ကြီးကို ငကံသတ္တောသင်္ချာမြတ်ဗျာသည် တကဘာပလုံးသည်နေနိုင်တော်မူပါစေဖရာမြတ်စွာဘုရားသည်သတ္တောရာကြောချေပါစေဖရာလို့သုတ်တောင်ကြီးရှိခိုးလိုက်တဲ့အခါမှာ ဖယားရှင်ကိုယ်တော်မြတ်ကြီးကမိတွေ့ကိုရမီဤကဲ့သို့နှောက်ကရွရွရှိခိုးခြင်းသည်ငါဖယားစေကိုရှိခိုးရာမရောက်သေးရှိခိုးသည်မမြည်သေးပါငါဖယားဆုံးမတဲ့သီလသမာဓိပညာဆိုတဲ့အကျင့်မြတ်တွေနေညာမယုံနိုင်ပန်သော စေလိုအပ်သောစိတ်ကလေးဖြစ်ကြည်ကြံအထုံးနေထိုင်ကြတဲ့ယဟန်ရှင်လူယောဂီတွေကိုချစ်ခိုးလိုက်မှသာလျင်ငါဘုရားစစ်ကိုချစ်ခိုးရာရောက်ပါတယ်ချစ်ခိုးတယ်မြည်ပါတယ်လို့အမွေရှိလိုက်တဲ့စကားသည် ဘယ်လိုရည်ရွယ်ချက်နဲ့အမွိတ်ရှိလိုက်ပါလိုက်မလဲလို့စဉ်းစားရင်းနဲ့ယောဓမ္မပသတိသောမံပသတိယောဓမ္မနာပသတိသောမနာပသတိจิตတာจิตမိတို့ငါဖယားစစ်ကိုမြင်ခြင်းပါတယ်ဆိုရင်ငါဖယားဟောတဲ့တရားတွေကို ချစ်သားချစ်သမီးတို့ခန္ဓာကိုယ်မှမြင်အောင်တွေးအောင်အထောက်ကြဆမ်းပါချစ်သားချစ်သမီးတို့ရဲ့ခန္ဓာကိုယ်မှငါဘုရားဟောထားတဲ့ရောက်ဓမ္မကဟောတာပဲနန္တမကတာပဲအနိစ္စလက္ခဏာဆိုတာကတာပါပဲဒုက္ခလက္ခဏာဆိုတာတာပါပဲ အနတ္တလက္ခဏာဆိုတာကဒါဘာပဲလို့ရောက်နံတွေမြင်လက္ခဏာတွေသင်ဉဏ်စင်တွေတက်ပြည့်စကားလာမေတ္တရားပူတရားတွေရကြမယ်ဆိုရင်တရားမြင်ပါပြီဘယ်မှမြင်တာလဲမိမိကန္တာမှာတရားတွေမြင်ပါပြီ တရားတွေမြင်ရင်အမှန်တွေစင်ပါပြီ အမှန်တွေမစင်သေးရင်တရားတွေမမြင်သေးဘူးတရားကိုမြင်မှငါဖရာစစ်ကိုမြင်မဲ့ခန္ဓာမှာတရားစစ်ကိုမမြင်သေးရင်ငါဖရာစစ်ကိုမမြင်သေးပါဘူး တရားစစ်ကို မမြင်ရင်သံဃာစစ်ကိုလည်းမဖူးရမတွေ့ရသေးပါဘူးလို့ရှင်တော်ဘုရားဟောလိုက်တာပဲတရားမြင်မှဘုရားစစ်ကိုမြင်မယ်သံဃာစစ်ကိုမြင်မယ်လို့မိတ်တွေကိုတမီစောင့်ချလိုက်သလိုအလုံးသောတပြည့်တယကတယကမအပေါင်းသင်သူတော်ကောင်းတို့မှလည်း ဖယားစစ်တရားစစ်သံဃာစစ်ကိုဖူးကျင်ပါတယ်ချစ်ခိုးကျင်ပါတယ်ကိုးကွယ်ကျင်ပါတယ်မျက်နှိုးကျင်ပါတယ်ဆိုရင်ပဲချိန်အခါမှာပဲဖြစ်ဖြစ်ခန္ဓာကိုယ်မှသမာဓိသွင်ပြီတကာလဉာဏ်မျက်လုံးနဲ့ကြည်ရပါလိမ့်မယ်ဉာဏ်မျက်လုံးနဲ့ကြည်ရင်တရားကိုမြင်ပါတယ် တရားမျက်လုံးနဲ့မမြင်ဘူးတဏှာမျက်လုံးနဲ့မမြင်ဘူးအဝိဇ္ဇာမျက်လုံးနဲ့မမြင်ဘူးဒိဋ္ဌိမျက်လုံးနဲ့မမြင်ဘူးဒိဋ္ဌိကတတ္တဝါတွေရှိတယ်မာနကငါတဏှာကငါကိုကြီးငါမျက်စိငါကောင်းငါလက်ငါအိမ်ငါကြောင် ငါဆရာငါသားငါသမီးငါပစ္စည်းငါဥစ္စာငါကငါအမျိုးငါတို့တိုင်းပြည်အဲ့ဒါတဏှာဆွဲပဲတဏှာကမြင်တာပဲတိတ်ထိတ်ဆိုတဲ့အထရှိရင်တဏှာဆိုတဲ့အထနေရလဲရှိလာပါတယ်အတ္တဆိုတဲ့တိတ်ထိတ်ကိမသာလျင် တဏ္ဏဆိုတဲ့အတ္ထနေရသူကလည်းကင်းနိုင်ပါတယ်တာကြောင့်ခန္ဓာကိုယ်တွင်သမားဒိတ်တွင်ပြီးဖျားပေးတဲ့ညာမျက်လုံးနဲ့ကြည့်ခဲ့ပါလျင် သမာဓိထိတ်မှန်ပြောင်းနဲ့တပ်ပြည့်ကြည့်လိုက်မယ်ဆိုရင်တရရဲရဲတချိန်ချိန်တသောက်သောက်လှတလုံးလုံးနဲ့တမျိုးပြီးတမျိုး စစ်ပေါ်နေတာတွေးပါလိုက်မယ်အဲ့ဒါကရောက်တရားလို့ခေါ်ပါတယ်မကသစ္စာအရေးကြီးဆုံးဖြစ်ပါတယ်မကသစ္စာနဲ့ရှုံးမပွားများမုံမှန်ကံကဒုက္ခသစ္စာကိုပိုင်ခြားသိကြည်သမုဒ္ဒယသစ္စာကို ပေနိုင်ခွာကနိရောဓသစ္စာသို့ဆက်ရောက်မျက်မှောက်ပြုတ်နိုင်ပါသည်သာဓုသာဓုသာဓု